1960ခုနှစ်ဝါကောင်လာပြီဥပုပ်နေရန်ကုန်ရဲ့သာသနာ့ယုဇာသာတိ၌ရှိရှိမနှုတ်မရပရမယသိတော်နဲ့ပေါက်ရအပ်သောတရားတော်ဒီဟုတ်ပဲတရားကဩကာလုံရောက်နိဗ္ဗာန်ရောက်တရားတော်ဩကာလုံရောက်နိဗ္ဗာန်ရောက် တရားလူတွေမှာသူတောက်ကြတဲ့ဩဃလိစ္ဆာသံဃာမှာကောင်းရောက်ရကျတော့နိဗ္ဗာန်ကိုမပြရပါဘူးဩဃသံဃာဝေဩဃကြောက်ကြတယ်သံဃာဝေဩဃဩဃတရားက၄မျိုးရှိ ကာမဩကဘဝဩကဒိဋ္ဌိဩကအဝိဇ္ဇာဩကဩကလေးဩကရဲ့အိဗယ်ကိုပထမဦးဆုံးသိရတယ်ဘာကြောင့်ဒီတရား၄ပါးကိုဩကလို့ခေါ်ရတယ်လဲတတ္တဝါတို့ကိုနှွမ်းလို့၍ဤပန်းသိသက်ထားသောကြောင့်ဩကာ တတ္တဝါတို့ကိုမှန်ကို၍နှိမ့်သက်ကြည်ပန်းတာတော့ကြောင့်ဟောကဒီနည်းအားဖြင့်တတ္တဝါတို့ကိုနိမြုပ်စေတတ်တော့ကြောင့်နှီးမြုပ်စေတတ်တော့ကြောင့်ဟောကတတ္တဝါတို့ကိုနိမြုပ်စေတတ်နှီးမြုပ်စေတတ်တော့ကြောင့် ပုံကနင်းမြုပ်သွားတာလို့နော်နင်းမြုပ်တာလားဒီလိုနော်နင်းမြုပ်တယ်ဆိုတာကသူ့အလိုလျောက်နင်းသွားတာနင်းမြုပ်တယ်ဆိုတာကအခြားပုဂ္ဂိုလ်တွေကိုနင်းပြောလိုက်တာအပေါင်းအဓိပ္ပာယ်ကိုပြောရမယ်မိမိကိညာတ attva ကိုအပယ်လေးပါးကိုရောက်အောင် သွမ်းမိုးတတ်နှင်းမြုပ်တတ်သောကြောင့်ဟောကာမိမိကိယတတ္တဝါကိုအပယ်လေးပါးသို့ရောက်အောင်သွမ်းမိုးတတ်သိစတတ်ညင်ပန်းတတ်နှင်းမြုပ်တတ်နှင်းမြုပ်တတ်သောကြောင့်အစကောင်းလေဟောကာဒီဩဃတရား၄ပါးလက်ခံထားတဲ့ပုဂ္ဂိုလ်ကသူ့အတွက်ဒီခေါ်ပါမယ်ဆိုတော့ဘယ်၄ပါးဒီခေါ်ပါလိမ့်မယ် အမှန်မှန်ကဩဃဆိုတရားကသမုဒ္ဒရာပင်လေကမ်းမမြင်လမ်းမမြင်တဲ့ဇလွန်တရားကျေဝန်းလာတဲ့ပင်လေကြီးကိုဩဃလို့ခေါ်တယ်။ပင်လေသမုဒ္ဒရာတရားရောက်တဲ့ပုဂ္ဂိုလ်တွေကိုလေပင်ပေါ်နေဥစ္စာသွားတဲ့အခါမှာပုံတိုင်းတွေကြာပြီးတော့ဒီလေကြီးတွေပင်ပေါ်နေနှင်းမြုပ်သွားတဲ့အခါမှာပါတဲ့ပုဂ္ဂိုလ်တွေလူတွေလားသူတန်ရသူကိုကိုတန်ရကိုကိုကိုတော့ ပင်လေသဘုံးရချက်မှသူပါခဲ့သွားတယ်နေမြုပ်ပြီးတော့သွားတယ်ကြိုက်စရာတွေ့စရာပြီးပဲလေအောက်ကရှင်နေနေစရာလည်းပြီးမာခံသဘောတရားပြီးအပေါ်ကနေပြီးတော့လဲနေတွေ့ကြိုက်စရာလည်းမှာပြီးနေတာနေမြုပ်လို့သွားတယ်အခြားယံဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းပဲပုဂ္ဂိုလ်နေမြုပ်လိုက်တယ်သဘုံးရချက်မှအဲ့လိုပင်လေသဘုံးရချက်မှကာမမြင်လမ်းနဲ့ဖြစ်တဲ့သဘုံးရချက်မှ ခရီးသွားလာတဲ့ခါကျတော့အကြောင်းတိုက်ဆိုင်ဖြစ်ပေါ်လာတဲ့အခါမှာမုန်တိုင်းကြီးတွေဖြစ်ပြီးတော့သိမ်မုန်းတွေကြီးပွတ်တဲ့ခါကျတော့အဲ့သိမ်မောထဲမှာပါလာတာတော့လေဒါအသက်ရှင်နေဒီကူလူကဲလို့မရှိပဲနဲ့အဲ့ပင်လေသမုဒ္ဒရာထဲမှာနိညုတ်ပြီးတော့သတ္တဝါတို့သေစေကြတော့ကြောင့်အဲ့ဒီသတ်ရေးအရင်ကြီးကိုပါခေါ်လဲဩဃပင်လေသမုဒ္ဒရာရေးအရင်ကြီးကိုဩဃ အဲ့ဒီသမုဒယရေးအရေးကြီးနဲ့အလားတူတဲ့တရားကာမဩကဘဝဩကဒိဋ္ဌိဩကအဝိဇ္ဇာဩကအကုသိုလ်ဩကတရား၄ပါးကလည်းတ attva တွေကိုနင်းညွတ်နေတယ်နှိမ့်ညွတ်တယ်တ attva တို့နှိမ့်သက်တဲ့ရှင်ပန်းတဲ့ကာမဩကဆိုတာလောဘဩကဘဝဩကဆိုတာလည်းလောဘပဲ ကာမဩဃာနဲ့ဘဝဩဃာနှစ်ပါးကိုတရားကိုသိထုတ်လိုက်လောဘရတယ်ဒိဋ္ဌိဩဃာဆိုတာကတော့ဒိဋ္ဌိကိုခေါ်ရတယ်အဝိဇ္ဇာဩဃာဆိုတာကတော့မောဟကိုခေါ်တာအပိဓမ္မာကိုခေါ်ရတယ်ကာမဩဃာလောဘအသိကာမကိုအမှန်ကာမကိုအနတ်ကာမကိုအယတကာမကိုအတွေ့အထိကာမကို ဒီကောင်းကုန်တရား၅ပါးနဲ့တွေ့ကြုံရတဲ့ပုဂ္ဂိုလ်ဟာတတ္တဝါတွေဖြစ်ပဲတယ်။ကောင်းတဲ့ယူပမိမိသဘောကျတဲ့ယူပါယုံလေးကိုမြင်ရရင်သဘောကျတဲ့ဒါလောပါပဲ။ကောင်းတဲ့အနံလေးကိုကြားရရင်သဘောကျတဲ့ဒါလောပါပဲ။ကောင်းတဲ့အနံလေးကိုကိုယ်ကြရရင်ကိုယ်ရရင်ကြည့်ရရင်သဘောကျတဲ့ဒါလောပါပဲ။မိမိချင်းတဲ့စားစရာတော့စရာညာနဲ့စားရတော့ရရင်သဘောကျတဲ့ဒါလောပါပဲ။ မိမိတို့အဝတ်အထည်တောင်းပါကိုအတွေ့အထိသဘောကျတယ်ဒါတော့ပါဒီအာယုသာဝဟာဘုရားတရားနာမိသားကိုဒီအာယုသာဝကနှိမ့်သက်သလားနှိမ့်သက်ဘူးလားလို့စဉ်းစားတယ်မာမပြောတယ်ကြောင်ပြောတယ်နှိမ့်သက်သလားမနှိမ့်သက်ဘူးလားစဉ်းစားကြည့်တော့လူကျင်တရားအာယုနဲ့တွေးရင် လုံခြင်စေတတ်တဲ့လောဘတဏ္ဍကင်းတဲ့တ attva တွေမှာလုံခြင်စရာအာရုံသိရင်လုံခြင်တဲ့သဘောတရားကတ္တတ္တလားတရားစလုံးသွင်းပြီးတော့တရားနဲ့အမြန်ဆုံးပယ်သားလိုက်တဲ့ပုဂ္ဂိုလ်သားလေးစိတ်ကိုတုတ်တုတ်သွားတာတရားလက်ကင်ရှိတဲ့ပုဂ္ဂိုလ်တရားလက်လုံးရှိတဲ့ပုဂ္ဂိုလ်တွေကဒီအာရုံလေးကိုမြင်ရရင်ပဲသဘောကျသွားပြီဒီအဝတ်တဲ့လူငယ်လူငယ်များပါလို့ရှိရင်ဝတ်တရားတွေအဝတ်အထည်တွေအစင်ဆန်းလေးတွေအသွင်ဆန်းလေးတွေ မိနာနဲ့ချစ်ချင်းပဲဝယ်ကြတယ်မဟုတ်လားဝယ်ကြတာပဲအပန်းပါအပူပဲအပန်းပူနေမယ်လည်းပဲအတွေ့အရောက်ွယ်ပြီးတော့ပတ်မွေလေးတွေအမျိုးမျိုးလောက်တဲ့အခါကျတော့ဆိုပါတော့အပအတူတူပဲဒီအသာဒီအသာပဲအယောင်အသွေးရသူပြက်ပြက်စရာအာယုကမျိုးမျိုးအထက်ဆယ်မျိုးတော့ပွဲအောင်ထားလို့ရှင်ဒီဆယ်မျိုးလုံးကိုသဘောမကျဘူးလားဝယ်တာပဲမဟုတ်လားဝယ်တာပဲ ဖြစ်ဒီဖြစ်လေးတွေဒီဖြစ်လေးတွေဝယ်တာပါပဲသူဘာဖြစ်လို့ဝယ်တယ်လဲသဘောကျလို့လုံကျင်လို့လုံကျင်တယ်ဆိုလို့ရှိရင်ဒီဘာကြောက်တာဖြစ်လဲတော့ပါဒီအသေးရောင်ယူတဲ့သူထက်သာလွန်တဲ့နောက်ထပ်အသေးရောင်ယူပေါ်လာပြီဆိုရှင်လည်းသူဘာဖြစ်တယ်လဲဝယ်လုံကျင်တာပါပဲအဲ့ဒီထက်ပိုးတော့ကောင်းတဲ့အဆင့်အရာတွေပေါ်လာပြီဆိုရင်လည်းပဲလုံရင်တာပါဗျာ။ဒါဒါတော့စီဝိုင်းသမားတွေကမြို့မြို့ချဲလှည့်ပြီးတော့ ဒီအထက်ဒီအဝတ်ထက်တစ်ခုကိုပင်လေအစိအသွေးအယောင်အမျိုးမျိုးနဲ့လုပ်ထားတာမဟုတ်ဘူးလားမျိုးမျိုးလုပ်ထားတာပါပဲလောကအတော့မတတဲ့တတ်တော်ရည်ဟာဒါကိုဘုံလို့လူကြီးရတာပါပဲမင်းဘောတွေ့တာကြီးကြီးတဲ့အလိုက်ငယ်ငယ်တဲ့အလိုက်ဒါတတ်တော်ရည်ကိုသိသိနေတဲ့တရားပဲလူကြီးကြီးတရားနေတော့မလုံးနိုင်လက်မလုံးနိုင်အတတ်တော်ရည်ကိုသိသိနေတဲ့တရားဒီလောကဒါကာမောကကာမဩကတရား ဘဝမောကရူပနဲ့အရူပကံခေါ်တဲ့ဘဝရတဲ့ရူပကိုအရူပဘုံငါရောက်နေတဲ့မြမာတွေလည်းပဲသူတို့ရရှိနေတဲ့ခံတရားတွေပေါ်မှာမယောင်ရဲနိုင်ဘူးမတိတိနဲ့အဲ့ဒီခံတရားတွေကလည်းပဲဒီရူပကိုအရူပကိုနေတဲ့မြမာတွေသိတဲ့တာပါပဲပထမသာရတဲ့ဘုံကဒုတိယသံဆဲလိုက်ဒုတိယသံကတတိယသံဆဲလိုက်တတိယသံသလိုထသံဆဲလိုက်အဲ့လိုထားလိုက်စက်ကြက်စက်ကြက် သူ့ဇာကကိုယ်နဲ့ဘာသာကသူ့ဇာကကောင်းတယ်။ဘာနေရတဲ့ပုံကသူ့သူ့ပုံကကောင်းတယ်ဆိုတော့မိမိနေရတဲ့ပုံကဒီပျော်မွေ့ပြီးတော့ဒီဒါကြောင့်ကဘာကထောင်ဆောင်သိမ့်တဲ့ကြည့်ပြီးတော့မြမပုံမှာတိုက်နေရတာ။မြမပုံမှာမြမကြီးတွေတိုက်နေတာကဘာပေါင်းရာထောင်ဆောင်သိမ့်ကြည့်ပြီးတော့တိုက်နေကြတယ်။အဲ့ဒါဘာရောက်လဲသူတို့ရဲ့ဘဝကိုသူတို့နှစ်သိမ့်လို့ကြည့်ကြတယ်။အဲသူတို့ဇန်အမှတ်တည်းနဲ့ မှာပုံမှာညပုံများဆိုကဘာကဘာမများဆိုဒီဒီပြီးတော့နေတာအဲ့ဗြဟ္မဘဝကြီးကနေတဲ့အခါတော့လည်းပဲလူဘဝနဘဝမှာတစ်ချိန်ဟိုးအပယ်လေးပါးကိုသွားကြတာဒါရမို့ဘောဝကခေါ်တဲ့ဒီလောဘဘောဝကိုပုံပြီးတက်တက်တွေ့တာတတ်တဲ့လောဘကလည်းတ attva တွေကိုနှိမ့်သက်တဲ့ညှိပန်းတယ်တတ်တတ်တာပဲဒိဋ္ဌိဩကအယူမှအမြင်မှ ကံဆိုတာမရှိဘူးကံယုတ်တရားဆိုတာမရှိဘူးဖရာဆိုတာမရှိဘူးတရားဆိုတာမရှိဘူးသံဃာဆိုတာမရှိဘူးစသဖြင့်အဲ့ဒါလိုအယူမှမှတ်မှတ်နေတဲ့ပုဂ္ဂိုလ်ဒီကနေ့ပဲကမ္ဘာလောကကြီးမှာသူနဲ့သေးပဲအဲ့ဒါလိုအယူမှမှတ်မှတ်နေတဲ့ပုဂ္ဂိုလ်ဒိဋ္ဌိဩဃာကုသကံဆိုတာမရှိဘူးကောင်းတာပြီးကောင်းလို့မရဘူးမကောင်းတာပြီးမကောင်းလို့မရဘူးသူ့ပြည့်ကျရင်သူ့သူတည်သွားတာပဲသူ့သူဘဝတွေကုန်သွားတာပါပဲ ပါတယ်ဖန်ဆင်းတဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒီဖန်ဆင်းတဲ့ပုဂ္ဂိုလ်တွေကနေဖန်ဆင်းထားတာပဲလို့ယူမှားနေတာသူတို့ယူမှားနေတာဒိဋ္ဌိဩကဒီလိုယူမှားအမှန်မှန်နေတဲ့ဒိဋ္ဌိအစွဲရှိတဲ့ပုဂ္ဂိုလ်တွေကလည်းပဲတတ္တဝါတွေကိုသိစေတာပဲပယ်လေးပါးကိုသိကြပါပဲကိုတရားနာတဲ့ပုဂ္ဂိုလ်တွေကိုသိနေကြပါသက္ကာတိဆိုတာငါခန္ဓာကိုယ်လေးငါမျက်လုံးလေးငါခြေငါလက်လေး ဒီလိုတွေ့လေးတွေရှိဘူးလားငါအိမ်ငါအိမ်ငါယာငါနေယာမတို့တည်တဲ့တိုင်းလေးအပြီးကဒီအိမ်ဒီပြအိမ်ထဲပို့ဘူးတော့ကောင်းတယ်ဒီပြအိမ်တိုက်ပြနေတဲ့တို့အိမ်လုံးမသွားဘူးကျူးကျူးတစ်ခါတစ်ခါပြူးလာပြူးတိတ်တယ်ပါလိမ့်မယ်နော်ဒီဒီလိုလောကမှာရှိပြီလားလို့ရှိတယ်ဘုရားရှိတယ်အဲ့ဒီအစွဲလမ်းတွေကိုဘာလို့ခေါ်လဲဒိဋ္ဌိမောဟ ဆွဲလာတယ်ဒီအဆွဲလာတာကိုအကောင်းကျိုးပေးမလားဆုံးဆုံးဆုံးပေးလားဆိုတော့ဆုံးဆုံးပေးဒီဒီတရားဒိဋ္ဌာစိတ်ဥဒယတနာသာသမိတန်ရောတဲ့ဒီတန်ရောတဲ့တွေ့တာပြီးသိသွားရင်ပိတ်တာပဲသိပါသိတယ်ပိတ်တာပဲကုသိုလ်ကောင်းမှုတွေလို့ထားရတာမဲ့တာမဟုတ်ဘူးဘယ်ကိုတရားကမရပဲနဲ့ကုသိုလ်တွေဘဝနဲ့ပဲကုသိုလ်ကောင်းမှုထားရတာကြောင်နေဆောင်ဆရာတွေတဲလူဉာဏ်ဟန်ခံပြည့်ပြုခထိန်ခဲ ကုသိုလ်တွေလုပ်လိုက်တာဆက်ဆက်တော့တော့ကုသိုလ်တွေပုံရုပ်တရားအနေနဲ့ကပြားလို့ရှိရင်ဒါတော့ပြည့်ကျက်ခန္ဓာဒါပေမဲ့ဘုသူရှင်ဘဝနဲ့ဒီလိုအစွဲမှန်ပြီးတော့သိသွားရင်မကဘယ်သွားမလဲအဲမိတ္တာဘဝတွေပဲပုံသွားမယ်ဒီလိုဆိုရင်ဒီစွဲလန့်တဲ့ဒိဋ္ဌိဆိုတဲ့အောက်ကပြားသတ္တဝါတွေကိုသိစေဘူးလားအော်သိစေတယ်ဘယ်လိုသိကြရမှာဒါရရတော့ဘုသူရှင်ဘဝကအလုံးတောက်ရအောင် ဖရာတကားပဲဟဲ့ကြောက်တကားပဲဟဲ့ယဟန်တကားပဲဟဲ့ဖရာတကားပြတ်တယ်တော့သေတော့ဖရာမှာသွားပြီးတော့ပိတ်တာယူသေရင်ဆိုပြေကြောက်တကားကြောက်တော့ဆိုပြီးတော့ကြောက်လာတော့သေရင်ပြေကထာတွေပုံကြီးကံဝါရီဖိုက်ဆောရတကားတွေသူ့ကြောက်သူ့ကြောက်လာပြီးတော့ပေါ်ပေါ်နေအဲ့ဒါဒီဒါဒီလိုသွန်းလာတာကိုဘာလို့ပုံလဲဒီကိဩကကြောက်ကြမကောင်းဘူးလားတတ်တော်တယ်သူကလည်းသိသက်တာပဲ အဝိဇ္ဇာအောက်ကမောဟအဝိဇ္ဇာအမှားကိုအမှန်ထင်အမှန်ကိုအမှားထင်အမှားကိုအမှန်ထင်ဆိုဆိုကြရတာကမလွယ်ဘူးလားလွယ်သွားပြီအမှန်ကိုအမှန်ထင်တယ်ဆိုတဲ့ကမလွယ်ဘူးလားသူ့အနေနဲ့မှန်ပါမမှန်ဘူးအမှန်ကိုအမှန်တိုင်းထင်ရမှာအမှားကိုအမှားတိုင်းပြီးရမှာအမှန်တရားကိုအမှန်တိုင်းပြီးရမယ်မှားတယ်ကြောင့်အမှားတိုင်းပြီးရမှာ तू ကဒီလိုဘူးအမှားကိုသွားမှန်ထင် မှန်ဝါမှားခဲ့တယ်ဒါလက်ပတ်ထားတဲ့အဝိဇ္ဇာလို့ခေါ်တယ်အဲ့ဒီတရားလည်းသတ္တဝါကိုမနစ်သက်ဘူးကအမှန်တရားကမှားခဲ့တာဒါမလွဲဘူးလားအဲလွဲပြီလွဲရင်အခုပဲမဟုတ်လားအမှန်ကိုမှားခြင်းပဲအမှားကိုမှားခြင်းပဲဒါလွဲသွားပြီမဟုတ်လားလွဲရင်အခုပဲဒီတရားကအခုဘာလို့လဲသိသက်တယ်ပြောလို့မကြားဆုံးလို့မကြားဝိဇ္ဇာကဖုတ်ထိုက်တာနာရရ သစ္စာလေးပါးတရားဘလို့ဟောဟောသစ္စာလေးပါးတရားဘလို့သိမှရကြောင်းတရားဘလို့ဟောဟောဘလို့ပြောပြောနာကြီးကပိတ်ထုတ်ထိုက်တာနာနဲ့မဝင်ဘူးအသိဉာဏ်နဲ့မဝင်ဘူးကြားပြီးတော့သွားတာပါပဲအဲ့ဒါလို့သစ္စာလေးပါးတရားကိုမသိနိုင်တော့အောင်ဟောသမျှပြောသမျှဆိုသမျှနာရပြီလည်းပဲကျင်းတရားဥသာကြရတယ်အကျင့်ဘောကမရေတွက်နိုင်တော့အောင်နာကြပြီပဲသစ္စာလေးပါးတရားကိုမရပါနဲ့သိသွားတယ် အဝိဇ္ဇောကခေါ်တဲ့မောဟတရားကြီးပိတ်ထုတ်တာတရားပဲသူနဲ့ပဲသတ္တဝါတွေကိုအပယ်လေးကိုပေးတာပါပဲဒီတော့ဟောကတရားပဲပါရှိတယ်လေးပါကာမဟောပါဆိုရကာမဂုဏ်၅ပါးဘုန်းတို့ဒီကာမဂုဏ်၅ပါးတွေ့တာနေတဲ့ကာမဂုဏ်ကတွေကဟောသိရင်ပယ်လေးပါမလားဘူးလားအစ္စလေးပါတရားကိုသိပဲသိသွားမယ်ဆိုရင်ပယ်လေးပါပယ်လေးပါလားကာမဂုဏ်၅ပါးတွေ့တာတဲ့ပုဂ္ဂိုလ်တို့ကာမဒီကာမဂုဏ်တွေ့တာတဲ့ပုဂ္ဂိုလ် စွာလာတာပဲရူပကိုအရူပဘုံတွေ့တာနေတဲ့ပုဂ္ဂိုလ်လည်းသာတရားထက်ကမလို့ပလီပါကိုပြန်လာရတာပဲအကြီးဩကအယူမအနေမမမိုင်းနဲ့ယူတဲ့ပုဂ္ဂိုလ်တရားလည်းပဲသေတော့ပလီပါလာတာပဲအဝိဇ္ဇောကပြဇာတိဝါတရားကိုမသိမဲ့နဲ့နားနေဒီတိုင်းပဲပိတ်ထုတ်ပြီးတော့သာသနာတော်ကြီးနဲ့တွေ့ပြီပဲလည်းပဲဘယ်ဆရာတော်ဘယ်ဆရာတော်နောက်မကြည့်ပြီဆိုရင်ဆရာတော်ထံတရားရဲ့ဝါနာကြတရားနာကြရတာကျင့်တဲ့လေးပါးကြသိအောင်အမှန်ကို အဝိဇ္ဇောကဆိုတာမောဟကြီးတဲ့ကပိတ်ဖုတ်လို့ဆိုင်တယ်ပြီးတော့ပလီဝလာတာပါလေကျောင်းတကားကြီးတွေဘုရားတကားကြီးတွေဟိုးသူသားလိုက်တာနဲ့တဲ့တုံးတုံးကိုအထုနဲ့တဲ့သူကကုသိုလ်တွေနဲ့ဟောသေးတော့ပလီဝလာပါတော့လေကုသိုလ်တွေဘောရရဲ့အာမခံရဲ့ရှိဖို့ပဲအဲ့ဒီဘောက၄ပါးသောတာပတိမညပညာနဲ့ဒိဋ္ဌိဘောကကိုပယ်တယ်အချုပ်ပဲဆိုတာဟောက၄ပါးတပါးဒိဋ္ဌိဟောကကိုသောတာပတိမညနဲ့ပယ်လိုက်ပြီ ရှင်းသွားပြီသောတာပန်ဖွယ်သေးတော့ပရိဝါလာပြီလားလားမလားတော့ဘူးကာမဩဃာတိကျန်တယ်ဘောဝဩဃာတိကျန်တယ်အဝိဇ္ဇာဩဃာတိကျန်တယ်ကျန်တယ်သူမဲ့လည်းပဲသူကတဝက်တဝက်ပဲပြီးတာကာမဩဃာကိုတဝက်ပဲပြီးတာသောတာပန်ဘောဝဩဃာကိုလည်းတဝက်ပဲပြီးတာအဝိဇ္ဇာဩဃာကိုလည်းတဝက်ပဲပြီးတာဒိဋ္ဌိဩဃာကိုကြတော့ရှင်းမဲ့ပဲပြီးတာသောတာပန်ခန္ဓာကူလားသူသေတော့ပရိဝါလာတယ်ဒီနေ့လားအေး အကြောင်းတတ္တဝါတွေကိုနိစ္စဒံအိမ်ပန္တာသောကြောင့်ဩကတတ္တဝါတွေကိုနိမြုပ်စိတ်ဓာတ်နိမြုပ်တာသောကြောင့်ဩကမိမိကရတတ္တဝါကိုပလိသွားရအောင်နိစ္စဒံအိမ်ပန္တာသောကြောင့်ဟောလေဩကဩကဘယ်နှပါးရှိလဲအဲ့ဒီဩက၄ပါးကလုံမှနိဗ္ဗာန်ရမယ်ဒါကြောင့်ဩကလုံမြောက်နိဗ္ဗာန်ရောက်ဩက၄ပါးတက်ကလုံမှမှာပါတယ်မယ် နိဗ္ဗာန်ရမယ်။ဟောကနိဗ္ဗာန်ကမလွန်သေးဘူးဆိုရင်နိဗ္ဗာန်များသေးဘူးနိဗ္ဗာန်များသေးဘူး။ဒါဟောကနိဗ္ဗာန်လွန်အောင်ဘယ်လိုလုပ်ရမလဲ။ပฏิပဋ္ဌာန်ဘဝနာပဲ။ဒါနာကူလည်းပဲဟောကနိဗ္ဗာန်ကလွန်မြောက်နိုင်တယ်ဟုတ်တော်လဲဝေတော့အကြောင်းဖြစ်တယ်။သီလကူလည်းပဲဟောကနိဗ္ဗာန်ကလွန်မြောက်နိုင်တယ်ဟုတ်တော်လဲဝေတော့အကြောင်းဖြစ်တယ်။ပฏิပဋ္ဌာန်ဘဝနာကဟောကနိဗ္ဗာန်ကိုလွန်တော့တဲ့နေရာမှာအနိကသုံးတရားပဲ။သူ့နဲ့တွားတာ ပါတယ်ပฏิပတ်နဲ့သွားရင်အောက်ကလေးပါးပြီးတော့လွန်သွားတာပါပဲဒါနလိလကုသိုလ်တွေအောက်ကလေးပါးကမလွန်နိုင်ဘူးလားလွန်ကြောင်းနေဒါပေမဲ့လည်းလွန်ကြောင်းကြောင့်ဖြစ်ပေမဲ့ဆိုတာဝေးတော့အကြောင်းပฏิပတ်ဘဝနာကတော့ဒီနေတော့အကြောင်းဥပမာအနေဖြာတဲ့ဒီကလေးတို့ဆိုတော့ဘုဒ္ဓတော်ရည်သမုဒ္ဒရာပင်လယ်ကြီးထဲကိုထွက်လာတဲ့အခါကျတော့ကမ်းမမြင်လမ်းမမြင်တဲ့သမုဒ္ဒရာပင်လယ်ကြီးထဲကိုထွက်တဲ့အခါကျတော့လှေငယ်လေးနဲ့ဆိုလို့ ဒီကလေးငယ်လေးကသဘောတရားနေထိုင်ရမှဘလို့နေမလဲသွားလို့ရတယ်ရပါဘူးလို့ရပါလားဟာမရနိုင်ဘူးအင်မတန်ပြောလာတဲ့ကံလမ်းမမြင်တဲ့သဘောတရားကြီးကိုဖြတ်ပြီးတော့တနိုင်ငံနဲ့တနိုင်ငံဖြတ်ပြီးသွားမယ်ဆိုရင်ကလေးငယ်လေးတွေသိပြီးတော့သွားလို့ရပါလားဘာလို့သွားမလဲပင်လယ်ဘူးတင်ပေါ်ကြီးတွေသိပြီးတော့သွားမှရမှာဘူးလားဒီပင်လယ်ဘူးတင်ပေါ်ကြီးတွေဒီပင်လယ် နင်းညိုတဲ့ခါရှိပဲဘူးလားနင်းညိုတယ်အဲပညာထက်ကသွားတာမကောင်းဘူးလေညာကြီးနဲ့သွားတာလေညာလည်းပဲတက်တာမရှိပဲဘူးလားဟောလူနေတယ်တတရားပညာတယ်တေပြနေရကလှုပ်နေပြမှာဒီလေညာအစီအမ50ကျော်တက်ပြီးတယ်လှုပ်နေပြမှာလေအစီအမ50ကျော်တက်ပြီးတယ်ချက်လက်ကြီးတွေပါတယ်ပေါက်ကားလေးတွေပါတယ်ကျက်လေးတွေပါတယ် 50ရရှိတယ်။ဒလိငါနဲ့သွားတဲ့လောရလားမလို့သွားတာမှာနော်။ညံတော့သမုတ်ပင်ကျဲပြီးပင်လေပြင်ငယ်လေးနဲ့သာသမုတ်တရားကြီးကိုချတယ်ဗျာ။ပြင်ငယ်လေးနဲ့ကူကြီးမလွတ်နိုင်ဘူး။သမုတ်တရားဟုတ်အလဲရောက်ပြီးပါတယ်လိုက်နေပြီ။ဘာလဲသွားမလဲ။အဲဒုက္ခမဲ့အိမ်လုံးအိမ်ဖို့စောင့်ကြည့်ပါဦးမလားအိမ်အိမ်အိမ်နိုင်တဲ့အချိန်ကမှကြည့်ပါမလား ပန်းကိုတော့ရပါအောင်မလားဟောသာသာနိုင်သေးလည်းမတင်နိုင်ဘယ်ပင်မနဲ့ပင်မနဲ့ပြင်လို့နင်းတို့ပိုင်းကိုမကြွားမလဲအဲပြေသွားမယ်တပွားပြေသွားမယ်နော်ပြေသွားမယ်သမုတ်ပညာမြင့်ပင်လဲလေလေးနဲ့သာပယ်လိတ်ညာလို့လိုက်လေမြူမှုလို့လည်းခြားခြားဆလပန်းလေပြီးတော့ဒီမဲ့လေငယ်လေးကိုသိပြီးတော့သွားမယ်ဆိုရင်တော့သမုတ်ရာဆိုင်တော့ ဘယ်လိမ့်ညာလူဘုံပဲလူလိုက်ဒီပဲလိမ့်လိုက်တယ်ဆလပန်းလေးလိမ့်မယ်တဲ့လိမ့်ငယ်လေးနဲ့သွားတယ်ဒီမှာသမုတ်ပင်ကျဲမြစ်ပင်လဲလိမ့်ငယ်လေးနဲ့သာပဲလိမ့်ညာလူလှိုင်းလေညူမှုလို့လေချာချာလိုက်လေကြည့်ခါကျတော့မူလားမူမိတ်ကုန်ပဲတဲ့လောင်ကံမြင်ဘယ်လမ်းမင်းအပင်ဖက်လို့လားသင်ဘယ်လိုဖက်ရမလဲသင်ပယ်တတိတော့မှာလားဒီ လောင်ကန်းကြီးမှကမ်းမဲ့နေပဲနဲ့သိပေးလေသဘောတရားရှိတယ်လင်္ကာလေးတဲ့ပြင်ထွက်လာတယ်တတိကောင်းတယ်လူပဲဝေလောင်ကမ်းပဲဒီဘယ်လောက်နေအပြင်ထွက်လို့လားသူဘုန်းကြီးဘယ်လိုလဲတတိကောင်းလားသဘောတရားတွေမှာတန်တရားဩဘာလေးပါတော့ဘုန်းကြီးကူးရတယ်မဟုတ်လားဩဩဘာလေးပါတော့ကူးရဖို့တခြားမရှိနဲ့ဘုန်းကြီးအပါဝင်ဒီပြတာမိသားတွေပဲဘုလိုပြီးသားနော် တန်မြာကြီးဩဘာကြီးအခုနေတာဘုရားတော်ပါမင်းဒီတဲ့အဘုံအခုနေတာခုနေတယ်ဘာလဲခုနေကြတယ်ဘုရားစဉ်းစားကြည့်နော်ဘောင်ကမင်းဘယ်လောက်ဒီအပင်ဖလုတ်လားသတ်ဖို့အရေးသိဖို့ရေးရွေးညမရှိပါလီလေးကလည်းသင်ငယ်လေးသမုဒ္ဒရာလည်းထက်ရောက်နေပြီလိုက်နေကြတဲ့အမတန်ကြံ့ထမ်းတော့အိမ်ဖို့လည်းမရသဖို့လည်းမရ ဆက်လက်ပန်းလဲပြီးတော့ဒုက္ခတွေဖြစ်နေတယ်ဖြစ်လာလားမဖြစ်ဘူးလားဒီကိပူရတဲ့ဒုက္ခကြီးတွေနာရတဲ့ဒုက္ခကြီးတွေတော်ကြာသိရတဲ့ဒုက္ခတွေတွေ့ရလေဦးမယ်တွေ့ရမှာဘူးလားပါဘောဒီဟုသာဝနေပဲကြာရတာပူရတာခဏရလည်းမပြေပါဘူးလားဟောအသက်ကြီးတွေမှာဘာကောင်းသမီးကောင်းကျက်ပုဂ္ဂိုလ်တွေတော်သေးရဲ့ဘာကောင်းသမီးကောင်းကျက်ပုဂ္ဂိုလ်တွေကျက်ပုဂ္ဂိုလ်ကြာပူရတဲ့မဟုတ်လားပြင်ပိုင်းတာဟုတ်လားမပဲ့ရရတဲ့ပွားကြီးအသက်ပြူသွားတဲ့အားမပြ ဒီလိုကိုပြီးတော့ပြည့်ပြလုံးနေရတယ်။ဒါကြကြီးကပြောသွားတယ်။ဩဘဝဆိုတာဒီလိုပဲရည်ရတာပဲ။တောင်ဝင်ကြီးထောက်ဖောက်ပြီးတော့ဒီပြည့်လောက်ဝင်တယ်ဖို့ကြီးရ။ဘဝဆိုတာဒီလိုပဲရည်ရတာပဲ။ဟိုရိတ်လိုက်ဒီရိတ်လိုက်ဘဝဘဝ။ဘာသာသမီးကမရှိတဲ့ဘုန်းကြီးဘွားကြီးတွေမပင်ပန်းလို့လား။အာပင်ပန်းတယ်။ကြောက်ကပြသွားပြီးတော့ဘုဘုသတိသီလာဆောက်ခြင်းနဲ့တရားနာလို့တဲ့တရားအားထုတ်လို့တဲ့။ သူသွားလို့အားရတာဝမ်းသာရင်ရှာနေရတဲ့အတွက်ကြောင့်ဘုဒုက္ခမဖြစ်ဘူးလား။အော်ဒီမှာရှိရပိုင်းကြီးချမ်းသာတယ်။နော်။အော်ကြောက်မှမှဥပုနေတယ်။တရားလာနာနေလို့တရားထိုင်နေတယ်ဥပုကကောင်းတယ်။သာဘိုရိတ်ကေဘိုရိတ်ရွေးငန်းမရှိပါ။ဘိလေဘွေချက်ရေအနဲ့လေပြဲတော့ပြီလား။ဒီလေငယ်လေးကဟိုဘက်ကခုနေပါလား။အာခုနေမှုဆိုရင်သူဘာတွေသွားမလဲ။ပြန်သွားတော့မယ်။ကျိတ်ပါလိပြီ။သေပြီ။ ဘယ်မှာကင်ွယ်ပြန်ရှိပါမလဲမရှိဘူးဘာမှမရှိဘူးမဂ္ဂင်ရှိဦးပင်လည်းကိုသတ်သူဇက်နာဝါဟောဒါကလေးလေးနဲ့မကူနဲ့တဲ့ဘုရားကမဂ္ဂင်ရှိဦးပင်လည်းကိုသတ်သူဇက်နာဝါပင်လည်းကိုသိဖို့ကြီးနဲ့ကူဒီမတန်ကြီးကျယ်တဲ့သိဖို့ကြီးနဲ့ကူပါတဲ့ဘာနဲ့ကူရမလဲဒီသိဖို့ကြီးနဲ့ကူရမယ် ခုလေအင်ညာနေတည်နေတဲ့သိမောင်းတွေမရှိဘူးလား။အော်သူတို့ကတော်တော်တန်းကိုမနှင်းနှုတ်နိုင်ဘူးနော်။ရန်သူလည်းမတွေ့ဘူးသူသူ့အလိုအလဲသာပွားတယ်ဆိုဖြစ်တော့တယ်သူကြီးကမနှင်းနှုတ်နိုင်ဘူးအဲ့ဒါကတစ်ဖက်ကူးနိုင်တယ်တစ်ဖက်ကကူးနိုင်တယ်ဟုတ်လား။တစ်နိုင်ငံကူးနိုင်တယ်။သူလေအင်ညာနေသိမောင်းတွေဘယ်လောက်ကြီးကျယ်လဲ။ခက်မပေါ်နေတာပါပဲ။မကင်ရှိဦးပင်လဲကိုသန့်စုဆက်နာဝါမကင်ရှိမကင်ချပါဒီဆိုသင်္ဘောကြီးကူပါ ဒါနာနဲ့ကုနေကူရောပဋိနဲ့တဲ့သီလနဲ့ကူရောပဋိနဲ့တဲ့တတိပတ္တဘောဝနာတရားအထုတ်တဲ့မဂ္ဂင်ဖြစ်ပါနဲ့ကူတဲ့ဘာလဲကူရမလဲအာဘုရားပါနဲ့ကူတဲ့ဘုရားပါနဲ့ကူရင်အဖို့မနေအကျိုးကြီးတဲ့သိရလေပါဒီမဂ္ဂင်တစ်ပါးသဘောကြီးကအဖို့ကလည်းမနဲ့ဘူးတဲ့အကျိုးကလည်းအလွန်ကြီးတယ်အဲ့ဒီမဂ္ဂင်တစ်ပါးသဘောကြီးပုံမှာသက်စီပါအဖို့မနေ ကျိုးကြည့်တသိကြလေပါခေမာတောင်ကအရောက်လဲအေးချမ်းတော်ပြီကအဲ့ဒီဘက်ကကပတ်ပဲလဲသေဘုံနဲ့သွားရင်သေဘုံနဲ့သွားရင်ကိုယ်ကကောက်ပါဒီပါမလဲကျော်သွားမယ်ဘယ်လိုပြည်သားသနာကြီးကိုဘာနဲ့ကိုဘာနဲ့ကိုနေရလဲလင်္ကာလေးနဲ့ကိုနေတာတရားလို့ဆိုတယ်သေဘုံနဲ့ကိုနေဘောပါရည်ဒီနေ့တရားခံဘူးလားဩတရားခံသေဘုံကြီးနဲ့သိနေပြီ လေညာဒီသိဘောတို့ခုနေတာဗောအမေကြီးရှေးဦးပင်လဲခုသံခုသက်တာဝါမကြီးရှင်ပါသိဘောကြီးပဲသမ္မာတိတိသမ္မာသင်္ကပ္ပသမ္မာဝါဒသမ္မာကမ္မတာသမ္မာသီဝသမ္မာဝါယမသမ္မာသတိသမ္မာသမာဓိခေါ်တဲ့ဒီမဂ္ဂင်7ပါးအကျဉ်းများတရားဟာသင်္ဘောကြီးပဲနိုင်လို့ရှင်လို့သူ့လို့ပါလို့မရနိုင်တဲ့သင်္ဘောကြီးပဲဘယ်လိုအန္တရာယ်တွေ့ပြီးဘယ်တော့မှမနှိမ်ညွတ်နိုင်တဲ့သင်္ဘောကြီးဟာမဂ္ဂင်7ပါးသင်္ဘောကြီးပဲ ဉာဏ်သူတွေကဘလို့အင်အားကောင်းတဲ့လက်နဲ့တွေနဲ့ပြဖောက်ဈေးကမှုသူကတော့မှမြောက်မမြုပ်ဘူးသေသွားတဲ့သူကမမြုပ်ဘူးကိုကြီးနိုင်ရင်သိကြီးကသူကတော့တက်တရားမှုကမကင်သင်္ဘောကြီးပေါ်မှာသိနေရင်ကိုကြီးတရားရှိပါဦးမလားမာကြီးတရားရှိပါဦးမလားသိကြီးတရားရှိပါဦးမလားအော်သိကြီးကဘလို့ကောင်းတဲ့လက်နဲ့တွေနဲ့သူ့ကိုပြည့်စုံကမှုရှိပါမှန်ပါမလားမမှန်ဘူး ဒါကြောင့်ဗတ္တိတစ်ပါးတန်ဖို့ကြီးမားတဲ့သင်္ဘောကြီးပဲလို့ပြောပြီးသားဒါကြောင့်ဗတ္တိတစ်ပါးတရားဟောရတယ်ဘောကလေးပါးကတော့ဘုရားပဲတရားအထုပါမလဲဗတ္တိတစ်ပါးဗတ္တိတစ်ပါးတရားအထုပြန်တွေ့လောကလူတွေမှာဥပမာပေးတယ်အမီအမီကွဲမှာမဂ္ဂင်တရားပြိလာတယ် အမြင်ကွဲမှမခင်တရားခိုင်းတာအမြင်မကွဲဘူးဆိုရင်မခင်တရားခိုင်းဘူးအမြင်ကွဲအောင်ကြည့်တတ်ဖို့လိုတယ်ဥပမာတစ်ခုပြောပြမယ်ပြောပြမယ်လုံညဆိုတာအရေးအတွက်အချင်းတန်ဖို့ရှိသလားရှိဘူးလုံညာဆိုတဲ့အခရာဟာအရေးအတွက်အချင်းတန်ဖို့ဘာမှမရှိဘူးဘာညာကိုတန်ဖို့ရှိဘူးဟောအရေးအချင်းအချင်းဆိုလို့ရှိရင်ပုံညာဟာတန်ဖို့လွန် ဒီကျဲတန်ဖို့မရှိဘူးလားတင်းနောက်ကထားလိုက်ရင်ဘာဖြစ်သွားမလဲဆယ်ပုံညာနှလုံးဆိုရင်တရားသုံးလုံးဆိုရင်ထောင်ဟောပုံညာတုတ်တိုးသလိုဘာဖြစ်သွားလဲဟောကဏ္ဍကဏ္ဍနောက်ကသာပုံညာကိုရေးသွားမှဆိုလို့ရှိရင်သို့သလောက်တန်ဖို့ကြည့်ကြသွားတယ်ဗျာဒါကြောင့်မရှိရချင်းအားဖြင့်ဆိုရင်ပုံညာတန်ဖို့ရှိဘူးလားအရေးအတွက်အားဖြင့်သူဟာဘာများတန်ဖို့ရှိအရေးရချင်းအားဖြင့်ဆိုရင် တန်ဖို့လို့ရှိတယ်နော်သင်္ချာကိန်းကနန်းတွေ့တဲ့အခါမှာပေါင်းတဲ့ကိန်းကနန်းလို့နှုတ်တဲ့ကိန်းကနန်းလို့ဖြစ်တယ်ဆိုတာသုံညာချင်းမှဖြစ်တာသုံညာမဖြစ်ရင်ပေါင်းတဲ့ကိန်းကနန်းဆိုတာလည်းပေါ်မလာနိုင်ဘူးနှုတ်တဲ့ကိန်းကနန်းဆိုတာဆိုလည်းပေါ်မလာနိုင်ဘူးဘုရားကိစ္စချင်းမှသင်္ချာတွေ့တဲ့ပုဂ္ဂိုလ်ကြီးပဲနော်သုံညာရှိလို့သာပေါင်းတဲ့ကိန်းကနန်းဆိုတာဟာဖြစ်လာတယ်နှုတ်တဲ့ကိန်းကနန်းဆိုတာဖြစ်လာတယ် မှန်တယ်မဟုတ်လားသုံးရအရေးအတော်အမြင်ဘာမှတန်ဖို့မရှိတော့လည်းပဲအရေးချင်းအနေဆိုလို့ရှိရင်တော်တော်တန်ဖို့ကြည့်ကြတယ်အဲ့ဒီသုံးရသဘောလိုပဲကာမဂုဏ်ဆိုတဲ့တရားကာမဂုဏ်ဆိုတဲ့တရားအရေးအတော်အမြင်ဘာမှတန်ဖို့မရှိဘူးသုံးရပဲကာမဂုဏ်ဆိုတဲ့တရားဘာမှမတန်ဖို့ရှိတဲ့တရားပဲကာမဂုဏ်ဆိုတဲ့တရားနော်ဘာမှတန်ဖို့ရှိဘူး နှစ်သာရအဖြစ်လည်းဘာမှမရှိဘူးရှာလို့လည်းမရဘူးဒီတော့ဘုရားအရေးအတွက်အနေနဲ့ဆိုရင်ကာမဂုဏသုံးညဘာမှတတ်မှုမရှိဘူးဟောအရေးအများကြီးရှိရာကစိတ်နဲ့လောဘစိတ်နဲ့ကာမဂုဏကြီးလိုက်ရင်ဟောနတ်ပန်းကြီးတွေပဲတယ်နတ်ပြီးမှန်ကြီးတွေသတ္တဝါတွေစိတ်ထဲမှာထင်ရတယ်ကာမဂုဏတရားအင်မတန်ကြီးကျယ်တဲ့အင်မတန်ခမ်းနားတယ်လို့သူထင်ရတယ် ကိလေသာကာမအရာကစိတ်နဲ့ဒီကာမအာယုကိုမြင်လိုက်မြင်မယ်ကြည့်မယ်ရှုမယ်ဆိုရင်နာမိမှန်ကြီးရောက်နေရတယ်နာပန်ကြီးတော့နေရတယ်သူဘာနဲ့ကြည့်ကြလဲကိလေသာကာမအရာကစိတ်နဲ့ကြည့်လို့ဒီကာမကောဟာတော့တော်ကိုပဲပြင်သွားပြီတန်ဖို့ကြီးတက်နေပြီပုံလားနာပန်ကြီးနာမိမှန်ကြီးရတယ်အများကြီးတော့ဒီကာမဒီကာမကောကိုပဲဝိပဿနာဉာဏ်နဲ့ကြည့်လိုက်ရင်မရေပန်းလို့နေရ မရက်ကျူရတယ်ခုခင်ရင်တူရလားအာယုကတော့ကာမအာယုတစ်ခုတည်းမှာမဟုတ်လားကာမအာယုတစ်ခုတည်းမှာဘေးလေးအမြင်ချင်းတူရလားကိလေသာတဏှာသိနေကြည့်ရင်ဒီကာမကုဟာနတ်ပန်းတဲ့ကွယ်နတ်ပြီးမှကြီးတို့ကွယ်ပျော်စရာကြီးနေတယ်နေရတယ်ဝိပဿနာဉာဏ်နေနဲ့ကြည့်ရမယ်ဆိုရင်ငရဲဘုံကြီးတဲ့ကွယ်ငရဲပန်းကြီးတဲ့ကွယ်ဉာဏ် အာယုတစ်ခုထဲမှာအမြင်ချင်းတူရတာဘာလို့အမြင်ချင်းမတူပါလဲသဘောညာချင်းမတူလို့ဘုရားပြတာဘာလို့လဲဟောအသိဉာဏ်ချင်းတူရလားအသိဉာဏ်ချင်းမတူအသိဉာဏ်ချင်းမတူရင်အမြင်မကွဲဘူးလားအာယုကတော့ဒီတစ်ခုတည်းပဲဖြစ်တာအေးတော့ဟိုက်ပဲဒါရသူ့ဟောကလို့ပြောထားတာပေါ့ဘုရားပြတာအမြင်ချင်းမတူဘူးမလားအာယုတစ်ခုတည်းဖြစ်တဲ့ကောင်ကိုအမြင် ခြားနာပြီးတော့သွားဘူးလားကိလေသာကမ္မတဏ္ဍာနဲ့အာရုံနဲ့ကြီးလိုက်ရင်အနေနဲ့ကြီးမလို့ဒီဒီကမ္မဂုဏ်တရားပြောစရာပြည့်ဘူးလားဩနာမည်မှကြီးတော့သူ့စိတ်ထဲမှာခါတဲ့ဖန်ကြီးထားရတာနာပိုင်တဲ့ဘွယ်ပဲအမတန်ကြီးကြမတန်ခန္ဓာအမတန်ပြောစရာကောင်းဩတတိပဒဥပဒနာဘောနာတက်ရှိမှပွားများလာလို့ဥဒိယဘယဉာဏ်ပေကဉာဏ်ဘယဉာဏ်အာရိနဝဉာဏ်နိဗ္ဗိဒဉာဏ်တွေရောက်သွားမှကြတော့မိမိခန္ဓာ၅ပါးယုံနာတရားတွေပေါ်မှာအမတန်မှစက်ဆုံးယုံဖို့ပြီးတော့တွေ့တာတဲ့ အေးကြီးအကျဉ်းသွားတယ်ဆန္ဒသွားတယ်အဲ့ဒီလမ်းမီလမ်းမလို့ထင်ရတဲ့အထင်ငရဲဒီငရဲဘာလို့ထင်ရတဲ့အထင်ဒီအထင်သင်မျိုးကိုပျော်လို့သွားမှနိဗ္ဗာန်ကိုရောက်တယ်ဒီအထင်သင်မျိုးကိုလုံမြောက်မှဖယ်ရောက်တယ်နိဗ္ဗာန်ရောက်တယ်ဒီအထင်ဒီအမြင်သင်မျိုးထဲမှာသိသိရင်လည်းပဲနိဗ္ဗာန်ကိုမသိဘူးငရဲပိုင်းလို့မြင်ုံနဲ့လည်းပဲ နိဗ္ဗာန်ကိုမရောက်သေးဘူးသူကလုံလုံကိုလုံလုံတွက်ရမယ်လုံမြောက်ပြက်မှမှသူပါကျင်အောင်လေနိဗ္ဗာန်ရမယ်ဒါကြောင့်မို့ကာမဂုဏ်၅ပါးသိနေတာတရားတွေဟောကတတ္တဝါကိုသိတဲ့တရားပဲညီမတဲ့တရားပဲသတ်တဲ့ဖြတ်တဲ့တရားပဲအလုံးတုတ်တဲ့သွားတဲ့တရားပဲအဲဒီဒီအနေကလုံလုံတော့အောင်အရိယမဉ္ဇဏ်တရားနဲ့ပို့ပြီးတော့မြင်သွားတဲ့အခါကျတော့နိဗ္ဗာန်ကို ရောက်ရှိနိုင်တယ်တဲ့ဒီခုကမ္မတဏအမြင်အမြင်မျိုးနတ်ပြည်နတ်ပန်းအမြင်အမြင်မျိုးငရေပြည်ငရေပန်းအမြင်အမြင်မျိုးဒီအမြင်နှစ်မျိုးပါပြီးလွန်မြောက်သွားမှာလွန်မြောက်သွားမှာနိဗ္ဗာန်ရမယ်ဒါကြောင့်မို့နိဗ္ဗာန်ရအောင်နေပန်ပန်လေးနဲ့ပြုလုပ်တယ်အဲကြောင့်ဒီမဂ္ဂင်စေပါတရားကိုပွားများတဲ့ပုဂ္ဂိုလ်ဟာဒီအမြင်နှစ်ပါးကနေပြီးတော့လွန်မြောက်သွားနိုင်တယ်လွန်မြောက်သွားနိုင်တယ် ဒီတော့တရားအထုတ်ကြလို့သံမာဒိဋ္ဌိမဲ့ကြီးသံမာဒိဋ္ဌိမဲ့ကြီးဆိုတာဟာပညာပဲမျက်စိလေးပိတ်ပြီးတော့မိမိရဲ့ဝါပိုင်ထဲမှာစိတ်လေးထားပြီးတော့ပေါင်းတယ်ပိတ်တယ်ထိုင်တယ်ဤတယ်ပေါင်းတယ်ပိတ်တယ်ထိုင်တယ်ဤတယ်ပေါင်းတာလေးကတတိတသက်ပေါင်းတာလေးကိုဤတဲ့စိတ်ကလေးကတတိတသက်ပိတ်တာလေးကတတိတသက် ပိန်တာကိုပြည့်တဲ့သေးလေးကတစ်ဖြစ်တဲ့သားသူကလည်းပွဲယူသွားတယ်။အောင်တာလေးရတစ်ချာအပိစေလေးရတစ်ချာပိန်တာလေးကတစ်ချာအပိစေလေးကတစ်ချာအောင်တာပိန်တာအသိကွဲသွားပြီ။ထိုင်တယ်ထီးတယ်ထိုင်တာလေးကတစ်ချာထိုင်တာကိုပြည့်တဲ့စိတ်ကတစ်ချာထီးတာကတစ်ချာထီးတာကိုပြည့်တဲ့စိတ်ကလေးကတစ်ချာအသိကွဲသွားပြီ။ဒီလိုမှိုင်းမှိုင်းနေပဲကွဲလာတယ်ဟုတ်လား။မှန်ပဲနေလို့ကွဲပါလား။ကွဲဘူး။ မောင်းတာပိန်တာနဲ့မောင်းတာပိန်တာကိုတိတဲ့စစ်လေးနဲ့တကွဲတခြားစီတခြားစီတကန်းစီတကားစီဖြစ်သွားမယ်ထိုင်တာတိတာလေးနဲ့ထိုင်တာတိတာလေးကတခြားထိုင်တာတိတာကိုတိတဲ့စစ်ကလေးကတခြားဒီလိုတကန်းစီတကားစီတခြားစီဖြစ်သွားမယ်နားရဲညင်တယ်ကြိုက်တယ်ခဲတယ်နားရဲနားရဲနေရာလေးကိုမှန်နားရဲနားရဲမှန်ညင်တယ်ညင်တယ်မှန်ကြိုက်တယ်ကြိုက်တယ်မှန်ခဲတယ်ခဲတယ်မှန်ဒီလိုမှန်နေရင် ဒီအာယုဘောမှာမိုင်းမိုင်းတဲ့နာရာလေးကတစ်ချက်အာရာဝတိတဲ့စိတ်လေးကတစ်ချက်ဒီလိုကွဲလို့ကောင်းလားဒီလိုကွဲသွားရင်ငါဆိုတာပြည့်လားသူ့ဆိုတာပြည့်လားရှိဘူးသဘောနေနော်ရှိသေးလားဟောင်းတာလေးကတစ်ချက်ဟောင်းတာကိုဒီတဲ့စိတ်လေးကတစ်ချက်ဒီလိုသိနေတဲ့အခါမှာငါဆိုတာရှိသေးလားသူ့ဆိုတာရှိသေးလားဘာလို့လို့ဒီလိုအသီးတွေကျောက်သွားတယ်လဲတရားအနေ တမ္မာတိမဂ်ကြီးကိုမပေါ်နေလို့ပဲတမ္မာတိမဂ်ကြီးမပေါ်ဘူးဆိုရင်ရုပ်ရုပ်နေဘူးလားငါပဲဟဲ့သူပဲလူမဟုတ်လားအပါတို့ပြရတဲ့ဘောတရားဒီလိုခြားနာပြီးတော့ယုတ်တရားနာတရားကိုတရားစီတရားစီသိတာကိုသမ္မာဒိဋ္ဌိဉာဏ်လို့ခေါ်တယ်။ဘာညာလို့ခေါ်လဲ။သမ္မာဒိဋ္ဌိဉာဏ်သမ္မာဒိဋ္ဌိမဲ့ကြီးခေါ်တယ်။သမ္မာသင်္ကပ္ပမဲ့ကြီး။ဟောင်းတာလေးကိုသိသိကြမှတ်နေတယ် အောက်အာယုလေးကိုမှန်တဲ့စိတ်လေးကမလော့ကတက်တဲ့ချိန်ပြီးတော့မှန်နေတာ။ဖောင်းတဲ့အာယုကိုဖောင်းတဲ့လာရင်ဖောင်းအာယုနဲ့မှန်တဲ့စိတ်ကလေးကိုတက်တဲ့မှန်အောင်သေးသေးကြမှန်နေတယ်။အာမချောအောင်။ပိန်တာပိန်ကြမှဆိုရင်လည်းပိန်တဲ့အာယုပေါ်မှာစိတ်ကလေးကသေးသေးကြကြမှန်နေတယ်။အာမချောအောင်တိတိမိမိမှန်နေတယ်။အဲဒါလိုဖောင်းတာကိုအမှန်သိအောင်တိတိမိမိမှန်နေတာ။ ပေတာကိုပေတာမှတ်သိအောင်ကြည်ကြည်မှတ်ကြည်ကြည်မှတ်ရချိန်ပြီးတော့ရွယ်ပြီးတော့မှတ်နေတဲ့သဘောတရားကိုသမ္မာသင်္ကပ္ပမဲ့ကြီးလို့ခေါ်တယ်။ဘာလို့ခေါ်လဲသမ္မာသင်္ကပ္ပမဲ့ကြီးခေါ်တယ်။ဘုန်းကြီးတို့အတုသမီးတွေအများဆုံးတော့ဘုန်းကြီးထိုးတာတကယ်တော့ဘုန်းကြီးသူကစားဝတ်တယ်ဘုလား။ဘုန်းကြီးထိုးတာညံ့ပြီးထိုးလို့ရတာလား။သေသေးချာချာချိန်ပြီးမှထိုးရတယ်ဘုလား။သေသေးချာချာချိန်ပြီးထိုးတာမှလွယ်တယ်ဖြစ်တယ်ဘုလား။သေသေးချာချာချိန်ထိုးတဲ့အခါမှာတတ်နဲ့ဘုရားမှန်တယ်ဘုလား လေအဲ့လိုဘုန်းကြီးထိုးသလိုချိန်ရွယ်ပြီးတော့ဒီအာယုပေါ်မှာပြုမှတ်နေတဲ့ဖောက်ွေအာယုထိုင်ပြီးအာယုပေါ်မှာတက်တက်ချိန်ပြီးနေတဲ့သဘောတရားဟာသမ္မာသင်္ကပ္ပပိုက်ပဲအာယုလွယ်သွားမှကုသိုလ်ရှင်ရတယ်မဟုတ်လားဖောင်းတာကိုဖောင်းမှန်းပြီးအောင်မှန်းရတယ်ပိန်တာကိုပိန်မှန်းပြီးအောင်မှန်းရတယ်ဖောက်ပေပေါ်မှာအာယုတခြားကိုတခြားအာယုပေါ်ကိုသိမသွားအောင်တက်တက်ချိန်ပြီးတော့မှန်းနေတဲ့သဘောတရားပါပဲသမ္မာသင်္ကပ္ပပိုက်ကိုလေ ဖောင်းတာလည်းကိုတည်တာသိတာတည်တာပိန်တာလည်းကိုတည်တာတည်တာဖောင်းတာပိန်တာကိုတည်တာသိလေးကိုတည်တာကိုယ်ပြီးတော့တည်တာသမာဓိနိုင်ပဲဖောင်းလို့အာယုံတက်တက်ချိန်ပြီးတော့မလွဲအောင်မှန်အောင်မှတ်နေတာသမာဓိကပါပဲဒီဘက်ကနေပါသိလေးကြီးတယ်ဘုရားအကယ်၍အားကျော်ပြီးတော့တောက်ပြီးတော့တွေးနေရင်မတွေ့ဘူးနော်မှန်နေပါလားအဲ့ဒါဖောင်းလို့အာယုံပေါ်မှာသိသုတ်တဲ့အာကြီးလာတဲ့ခါကြတော့မှသမာဓိတရားဖြစ်လာတယ်ဘုရား ဒီဒီဒီဒီဒီဒီဒီဒီဒီဒီဒီအဲဖြစ်လာတယ်ငါမင်းကြီးလောက်စီလာမယ်သမာဓိမှပြီးအိုင်ပေါ်မှာငါမင်းကြီးလောက်စီလာမယ်အဲဆယ်မင်းကြီးလောက်စီလာမယ်တို့စီလာတယ်ဟုတ်လားဒီကတော့ပြန်ဖွင့်လာပြင်တာမှလည်းဖောက်ပြီးသားတစ်ချက်စိတ်ကတစ်ချက်အဲ့ဒါလို့စိတ်ကဟိုသွားလိုက်ဒီသွားလိုက်ဟိုရောက်လိုက်ဒီရောက်လိုက်ဟိုပြင်းစားဒီပြင်းစားဒီဖြစ်တယ်ဟုတ်လားခုသမာဓိလေးကြီးလာပြီဆိုတော့တရားကြီးတရားတရားကြီးတရားရက်လိုက်ကြတာသမာဓိလေးကြီးလာတဲ့ခါကျတော့ဟုတ်ပြီဘာမှသိလေးကြီးကြွတ်မနေဘူးလား ဒါသမာဓိဖြစ်သွားပြီဒါသမ္မာသမာဓိဘာခေါ်ပါလဲသမ္မာသမာဓိမဲကြီးသမာဓိပါရသွားပြီလေတိလာပြီဒီကဖောက်ပြီးပုံမှာသိလိမ့်မသိဘူးလားခုဖောက်ပြီးပုံမှာသိလိမ့်ပါလားတိလာပြီတိလာတော့ဒီဖောက်ပြီးပုံမှာသိသိငြိမ်နေတဲ့အခါမှာအကုသို့ဖြစ်သလားဖြစ်ဘူးလားမဖြစ်ဘူးမာကုသို့ဖြစ်သလားဖြစ်ဘူးလားဖြစ်ဘူး ဒီတရားကိုကိုငါကွဲအောင်အကုသိုလ်တွေမဖြစ်အောင်ပယ်ထားတဲ့တရားဝိပဿနာဉာဏ်ကပယ်ထားတယ်ဆိုတာသင်ကြားဘူးလားအလုံးသင်ကြားတယ်သင်ကြားတယ်နော်ကျွန်တော်သင်ကြားတယ်မဟုတ်လားအော်သမ္မာသမ္မာဒီမဲ့ဒီတိကြီးနေတဲ့သမ္မာသမ္မာဒီမဲ့ကြီးဟာသမ္မာဝါယာမဆိုတဲ့အာထုကင်းကြီးဖြစ်ပါမလားဖောင်းတယ်ပေးတယ်ထိုင်တယ်ကြည့်တယ်ဖောင်းတယ်ပေးတယ်ထိုင်တယ်ကြည့်အထက်မပြတ်ရှုမှတ်နေတာသမ္မာဝါယာမမဲ့ကြီးတာဝိရိယပဲသမ္မာဝါယာမမဲ့ကြီးမှသမ္မာသမ္မာဒီမဲ့ဖြစ်ပေါ်လာတာဟုတ် သံဃာဝါယာမဆိုတာအဆက်မပြတ်ဖြူမှန်းနေတာအထုနေတာကိုဘာလို့ခေါ်လဲသံဃာဝါယာမမဲခင်ခေါ်တယ်သံဃာဝါယာမမဲခင်ဒါဝိရိယသံဃာဝါယာမမဲခင်အောင်ကောင်းမှသံဃာသမာဓိမခင်ပေါ်လာတယ်ဟုတ်ရဘူးလားသံဃာသမာဓိမခင်သံဃာသတိမခင်ဖြစ်ပေါ်လာတယ်အသမပြရှုမှတ်နေမှသံဃာဝါယာမမခင်စိတ်မှာသံဃာတတိကိုယ်တည်းတတိလေးခိုင်နေလာတယ် ပฏิခိုင်တဲ့လာမှသမာဓိတရားတင့်ကြင်လာတယ်တင့်ကြင်လာပြီပฏิကောင်းပฏิတရားကအားကောင်းလေးလေးသမာဓိတရားကတင့်ကြင်လေးလေးဖြစ်လာတယ်ဒါဝိရိယအုပ်စုလို့ခေါ်တယ်သမာဓိအုပ်စုလို့ခေါ်တယ်သမ္မာဝါယာမသမ္မာတတိသမ္မာသမာဓိသုံးပါးကသမာဓိအုပ်စုပဲလို့ခေါ်တယ်ဘာမင်းကအုပ်စုခေါ်တယ်လဲအသာဆုံးသမ္မာဒိဋ္ဌိနဲ့သမ္မာသင်္ကပ္ပမဂ္ဂင်တစ်ပါးကပညာအုပ်စုခေါ် ဘာလို့ခေါ်ပါလဲသမ္မာဝါယာမသမ္မာမတိသမ္မာသမတိသုံးပါးကသမာဓိဥပ္ပုသမာဓိဘက်ကခေါ်တယ်နားလည်ပြီနော်ကိုဘက်ကဘယ်နှပါးပြီးသားပြီလဲငါးပါးပြီးသားပြီဘယ်နှပါးကျန်သေးလဲသုံးပါးကျန်သေးတယ်သမ္မာဝါစာသမ္မာကမ္မတသမ္မာအာဇီဝဆိုတာသီလပဲကြီးခုဘုရားဗေဒကျက်ပါသီလသတိထားတော့ကျက်ပါသီလစိတ်လုံးနေရပဲဘူးလားအဲသူတို့ကလည်းသာလို့ရရဲ့ ဘုရားဥစ္စာကိုယ်ကိုရတာလိမ်ညာလို့ရရတာမရဘူးဒါသီလနဲ့ခိနာတယ်မဟုတ်လားဒါလိမ်နိုင်ရတယ်ဆိုတာဥစ္စာဝါဒမဟုတ်လားဥစ္စာဝါဒဟာလောအောင်သီလခိနာတယ်မဟုတ်လားသူတော်ဘာအဲလိုမဆိုင်ရဘူးပဏိပါဒတွေသူတော်ဘာဥစ္စာကိုလို့မရဘူးဝိသဒရာဘုံမပြေပါဘူးကမ္မဘုံတရားမသွားရဘူးအတ္တမကိရိယာသီလတွေခိနာတယ်မဟုတ်လားညာသာမဆိုင်ရဘူးဘုရားဘာသကခိနာတယ်မဟုတ်လားကာရဒါဘုရားသခင်ဆိုတာမလိုရဘူး တရားဒီတရားတွေကသိရတာပါလေသီလမဲ့ကြီးမမဝါသာမမကကနာပြောမယ်မမကြီးမပြောဘူးမမကြီးပြောရင်သီလပြတ်သွားမယ်သံဃာကမ္မတာမကောင်းတာကိုမလုပ်ရဘူးကောင်းတဲ့လုပ်ဖို့သာလေလုပ်ရမယ်သံဃာဇီဝမကောင်းတာကိုသမမိုးရဘူးကောင်းတာနဲ့သာသမမိုးရဘူးနမဝါသာသမကမ္မတာသမဆိုသူကသီလမဲ့ကြီးညမဂ္ဂင်ခြေပါဘုသူ့ဖက်လိုက်ရင်ပညာမဂ္ဂင်ကသစုသမာဓိမဂ္ဂင်ကသစု သီလပဋိဒါသစုမဂ္ဂင်7ပါးကိုပြဟောတဲ့နေရာမှာကပညာရဲ့သမာဓိရဲ့သီလစုဟောထားတယ်အမှန်မှန်ကကြားတာကသီလသမာဓိပညာသူသွားသူမဟုတ်လားသီလရှိမှသမာဓိရှိမယ်သမာဓိရှိမှပညာပေါ်လာမယ်နားလည်တယ်မလားအေးခြေထောက်သုံးချောင်းရှိတဲ့သဘောလေးတို့မှာခြေထောက်တစ်ချောင်းကျိုးသွားရင်ကြံတဲ့ခြေတစ်ချောင်းနဲ့ရည်လိုရတာမရဘူးလားမရဘူး သူ့ခြေတော့ဘယ်နှခုဘယ်နှခုရှိတယ်လဲသူ့ခုရှိမှသူကရတည်လို့ရမယ်သူ့ခုကျိုးသွားရင်ရတည်လို့မရဘူးဆိုစိတ်ခုကျိုးသွားရင်တော့ပို့ပြီးတော့ရလို့မရဘူးပေါ့ဒါလိုပဲနိဗ္ဗာန်ကိုသွားတဲ့နေရာမှာသီလမဂ္ဂင်ကတစ်ချောင်းသွားရတယ်သမာဓိမဂ္ဂင်တွေကတစ်ချောင်းပညာမဂ္ဂင်ကတစ်ချောင်းသီလသမာဓိပညာတရားသုံးပါးတော့ပုဂ္ဂလသုံးခုပဲဆိုတာအဲ့ဒီခြေတော်သုံးချောင်းရှိမှဝိပဿနာဉာဏ်ပုံပြီးတော့နိဗ္ဗာန်ကိုသွားလို့ ဒီသီလသမာဓိပညာမဲ့ငယ်တဲ့အခုထိုင်သွားပြီဆိုရင်ဘာလို့ရအောင်အဓိကကလည်းသီလပဲသီလကျွတ်သွားရင်သမာဓိပညာမှုတော့မပေါ်တော့သီလရဲ့ကြောဘုံပေါ်မှာသမာဓိကရနေတယ်သမာဓိရဲ့ကြောဘုံပေါ်မှာပညာကရနေတယ်ဒီလိုရနေတာတော့ဒါကြောင့်မို့သီလရဲ့သမာဓိရဲ့ပညာရဲ့သုံးပါးတည်တယ်အဓိကအရင်ကလည်းသီလမဲ့ကြီးမဂ္ဂင်7ပါးတရားကို အာထုံမှကိစ္စပါတရားကိုကျင်းကျင်းမြကျင်းနေမှပွားနေမှနိဗ္ဗာန်ရမယ်မပွားဘူးဆိုရင်ရပါမလားမရနိုင်ဘူးရနိုင်ဘူးသဘောပေါက်တယ်မဟုတ်လားအေးသဘောပေါက်တယ်နိဗ္ဗာန်နိဗ္ဗာန်ပွားနေလို့ရင်ကိုတရားနာတော့နဲလာတယ်ခရင်မတော်သေးဘူးဝါတရားသုံးလာမှတလားပဲရှိသေးတယ်ဦးတယ်တိတိတိနဲနဲနဲလာတယ်အဲသူတို့ကတန်တရားကြီးမကြောက်ဘူးလေမကြောက်ဘူးအေးသူမှန်းမိတယ်မလားခြေတော်သူရရှိတဲ့သဘောမှာ ချောင်းနဲ့ရက်တူလို့ရသလားဒါလည်းစိတ်ထဲမှာသိအောင်ပြုညာထဲမှာလည်းပေါ်အောင်ပြုသိအောင်မှအဲ့ဒီခြေထောက်သုံးမျိုးရှိတဲ့သဘွဲပုံလေးဥပမာလိုပဲသီလသမာဓိပညာဆိုတဲ့ဘက်ကသုံးပါးစုံမှသိမှကိုလိုရတယ်မစုံရင်ဘယ်တော့မှမလိုရဘူးကျန်တာကဥပမာပေးထားတယ်လူတယောက်ကကြောကုန်းပေါ်မှာလူတယောက်ကကြပြီးတော့ပန်းကူးတယ် လူတရားကကြောကုန်းပေါ်မှာလူတရားကရပြီးတော့ပတ်ဖို့တဲ့ခါကျတော့လူတရားကြောကုန်းကလူကတွတ်တွတ်တွတ်တွတ်ဖြစ်တဲ့ခါကျတော့ဒီကြောကုန်းပေါ်မှာရတဲ့ပုဂ္ဂိုလ်ကရလို့ရဘူးသိလို့မရဘူးရလို့သိလို့မရဘူးဆိုတော့သူကပေါ်ကပန်းလို့သူကခုလို့မရဘူးနောက်တော့နောက်ထပ်လူတရားကလာပြီးတော့သူပုံပေးရတယ်အဲ့တော့လူတရားပုံပေးတဲ့ခါကျတော့ဟိုဘက်လူကြောကုန်းပေါ်မှာရှိတဲ့ဖက်ဒီဘက်ကြောကုန်းပေါ်မှာရှိတဲ့ဖက်ဆိုတော့ကြောကုန်းတစ်ဖက်ပေါ်မှာရှိတဲ့ဖက်မှန်မှန်ရတဲ့ခါကျတော့သူကအလှုပ်တော့ အပေါ်မှာရတဲ့ပုဂ္ဂိုလ်ကလည်းပဲတည်မြဲသွားရင်တည်မြဲသွားပြီဆိုရင်အပေါ်မှာရှိတဲ့ပန်းကိုခုလို့ရပြီဘာလို့ရမလဲအပေါ်မှာရှိတဲ့ပန်းကိုခုလို့ရပြီပထမဆုံးကတော့မြင်လူတရားရဲ့ကြောကုန်းပေါ်မှာကရှင်တစ်ဖက်ရပြီးတော့ရတည်နေတဲ့အခါမှာလွတ်လွတ်လွတ်လွတ်ဖြစ်နေတဲ့အခါကျတော့သူကမတည်ငြိမ်တော့ဘောကဘောအပေါ်မှာရှိတဲ့ပန်းကိုခုလို့မရနောက်တစ်ယောက်လာပြီးတော့ကြောကုန်းလေးကုတ်ပြလိုက်တဲ့အခါကျတော့ဘယ်ညာရှင်တစ်ဖက် အဲ့ဒီလူတရားကကြောက်ဖို့အကြတဲ့ခါကျတော့အမှန်ကန်တော့လိုက်ပါအမှန်ကန်တော့တဲ့ခါကျအပေါ်မှာရားတဲ့ပုဂ္ဂိုလ်မှာလွတ်တဲ့အချင်းရလားလွတ်တယ်ကြည့်လို့ရှိရင်အပေါ်မှာတရားပန်းကိုလှမ်းပြီးတော့ခါကျတော့ရတယ်ခုလိုရတယ်အဲ့ဒါလိုပဲမပါတဲ့သီလသမာဓိပညာဆိုတဲ့တရားဟာသီလနဲ့သမာဓိဆိုတဲ့ကြောကုန်တစ်ဖက်ပေါ်မှာရမှပညာကပေါ်လာတယ်ပညာပေါ်မှနိဗ္ဗာန်ဆိုတဲ့ပန်းကိုခုလိုရတယ်တော့ညခုလိုမရဘူး နားလဲတယ်ဟုတ်လားအေးနားလဲတယ်ဓမ္မကစ္စပတရားထားအကျင့်ကိုလွယ်လွယ်လေးနဲ့ဟောတဲ့တရားပါပဲနားလဲတယ်ဟုတ်လားဒီတရားသာမိသားတရားရင်ပြီးသားပါအကျင့်ဖြတ်ပြီးတော့ဟောကြပါမှမလို့နားရင်ပြီးသားရင်ပြီးသားတရားကိုပို့ပြီးတော့သဘောပေါက်တရားဟောပြီးတယ်အဲကြောင့်တတ္တဝါဖြစ်တဲ့နေတဲ့ဒီပေါက်က၄ပါးကလွန်မြောက်သွားမှလွန်မြောက်သွားမှဘာဖြစ်မလဲနိဗ္ဗာန်ရမယ်တဲ့သဘောလေးသူကြည့်ရအောင်ဘလို့ဉာဏ်ကောင်းတယ်လဲလို့ဘုဒ္ဓဘုရား သူသတ္တဝါတွေကတော့ဘုန်းကြီးတွေသတ္တဝါတွေကသမုဒ္ဒရာကြီးကိုဘာနဲ့ကူးနေတယ်လဲလင်္ကာလေးနဲ့ကူးနေသလားသင်္ဘောကြီးနဲ့ကူးနေသလားလေပြင်းသင်္ဘောနဲ့ကူးနေတာနော်ကဲဆိုတော့သမုဒ္ဒိယေသမုဒ္ဒိယေမြေပင်လေမြေပင်လေလေငယ်လေးနဲ့သာလေငယ်လေးနဲ့သာသမုဒ္ဒိယေသမုဒ္ဒိ သမုတ်ဆိုတာသမုတ်တရာသမုတ်တရာကိုသမုတ်လို့ကတာသိထားတယ်သမုတ်ပြီးကျဲသမုတ်ပြီးကျဲညစ်ပင်လဲညစ်ပင်လဲလေငယ်လေးတဲ့သာလေငယ်လေးတဲ့သာဝဲလိတ်ညာလူဝဲလိတ်ညာလူလိုက်လေမြူလိုက်လေမြူမှုလို့လဲကြာကြာမှုလို့လဲကြာကြာလိုက်လေမြူဆိုတာလိုက်လေခက်ခါနေတာကိုမြူနေတယ်လို့ ညာလူလိုက်လေမြူမူလို့လက်ချာချာလိုက်လေမြူနေတဲ့ခါမှာလေကလေးရတယ်ပဲဘာဖြစ်နေမလဲဟိုပဲလဲလိမ့်ဒီပဲလဲလိမ့်ဘယ်ပဲလဲလိမ့်ညာပဲလဲဒီဖြစ်နေမှာမဟုတ်လားအဲအဲ့လိုလိုက်လေကြီးပြီးတော့လေကလေးလူနေတဲ့ခါမှာလေကလေးလူနေတဲ့ခါမှာသေဘုံကသိတဲ့ပုဂ္ဂိုလ်ကလည်းဘယ်လိုနေမလဲ အဲဘုံဘုံဆိုဘုံဘုံဖြစ်သွားမယ်တဲ့ခုမရကြမရဘယ်လိညာလူလိုက်လေယူမှုလို့လည်းချာချာလောင်ကမ်းမမြင်ဘယ်လန်းစဉ်အတွင်ဆက်လို့လားဒါလို့ပြေဝတ်တဲ့သဘုဒ္ဓရာကြီးထက်မှာဒီလင်ငယ်လေးနဲ့ဘယ်လိုရိတ် ရည်ချက်နဲ့သင်ထွက်လာတယ်လေတဲ့သတ္တဝါတွေမေးတယ်ဘုရားကမေးတာဘယ်လိုရည်ရွယ်တဲ့သင်တော့ပရိသမုဒ္ဒရာကြီးလမ်းတဲ့သမုဒ္ဒရာကိုကိုထွက်လာတယ်လေဖះဟောတဲ့တရားကိုဘုရားကပြလို့မှပြောကြတယ်ကိုဘုရားတရားကြီးထွက်လာပြီမဟုတ်လားတဘောပြီးတဘောတဘောပြီးတဘောထွက်လာတယ်မဟုတ်လားအထွက်လာပြီတရားကြီးထွက်လာတယ်ဒါဆိုလောကမတိဝေလံစီအသွင်ထွက်လို့လား သာဖို့အရေးသာဖို့အရေးသိဖို့အရေးသိဖို့အရေးရွေးမြကြည့်ပါရွေးမြကြည့်ပါတရားလေးကသစ်လေးငငယ်လေးပင်လေးရလည်းလေခိုင်းရလည်းကျန်းတော့သာဖို့လည်းဝေးရောသာဖို့ခြေလဲမြအိဖို့ခြေလဲမြရွေးမြကြည့်ပါတရွေးလေးမြတော့မှခြေလေးကသူကရှိဘူးသာဖို့ခြေလဲမြအိဖို့ခြေလဲမြအမတန်ပင်မအမတန်ဆင်းရဲနေပြီတဲ့သမုဒ္ဒရာကြီးတပါး လင်္ကလေးခလာဖဖို့အရေးသိဖို့အရေးရွေးကြမရှိပါပင်လေပွေချက်ရေအနဲ့လေပြဲတော်ပြီလားဒီနိဒာဖမယ်ဆိုရင်ဟောသမုဒ္ဒရာလည်းရောက်တော့သိတယ်ရပြတ်တော့မယ်ဥပကံကိုတော့ဒီပဏိတမှာမပူနိုင်ဘူးလေဆို ပင်လယ်ပွေချက်ပင်လယ်ပွေချက်ရေအနက်ရေအနက်လေပြဲတော်မူတာလေပြဲတော်မူတာဒီခိကပေါင်ကြတယ်ဆိုတော့သံတရားတစ်ပက်ကနိဗ္ဗာန်ကိုလူလားတဲ့အကျိုးကောင်းတာအကျိုးသမီးများသိသိပွားပွားဌာနလေးနဲ့ကိုယ်လိုမရဘူးလူဆိုလို့လေသိသိပွားပွားသီလလေးနဲ့ကိုယ်လိုမရဘူးသိသိပွားပွားဘာဝနာနဲ့ကိုယ်လိုမရဘူးလို့လေဟုတ်တယ်နော် မပြော့ပါလောက်တဲ့ဒါနလေးနဲ့မပြော့ပါလောက်တဲ့သီလကလေးနဲ့မပြော့ပါလောက်တဲ့ဘာဝနာကလေးနဲ့နိဗ္ဗာန်ကိုကုလို့မရဘူးလို့ကုလို့တယ်မပြော့ပါလောက်တဲ့ဒါနသီလလေးနဲ့သွားမဲ့ဆိုရင်သံတရားကြီးထဲမှာဒုက္ခတွေဖြစ်ပါလိမ့်မယ်တဲ့ဘုရားကဆက်ဆိုကြတယ်ဟုတ်တယ်ဟုတ်တယ်မလားကုတဲ့ဆိုတဲ့တစ်ဖက်ကကကုမှရမှာမဟုတ်လားလင်္ကန်လေးနဲ့ကိုယ့်ရဲ့ဘုဘကရောက်ပါမလားအဲမိမိတို့ဘောသားတရားမှာကျင်လျရတဲ့ဘဝတွေမှာသိငယ်တဲ့ မပြောပါလောက်တဲ့ဒါနာလေးတွေနဲ့လာရတယ်မပြောပါလောက်တဲ့သီလလေးတွေနဲ့လာရတယ်မပြောပါလောက်တဲ့ဘဝနာလေးတွေနဲ့လာရတယ်ပါဖို့မလောက်တဲ့ဒါနာသီလဘဝနာအသိအပွားလေးတွေနဲ့လာရလို့သူတွေတူရနိဗ္ဗာန်ကိုမရောက်နိုင်ပဲဖြစ်နေတယ်ဒုက္ခဖြစ်နေတယ်ဒါဖြစ်ကြလို့လားဒါကြောင့်ဒါနဆိုရင်လည်းပဲနိဗ္ဗာန်ကိုပြောမှန်းတဲ့ကြီးကြီးကျယ်ကျယ်ဒါနကိုပြုကြီးကျယ်တဲ့ဒါနဆိုတာသိမ်းသားတဲ့ကျေးဇူးတော်ကြောတာမျိုးမဟုတ်ဘူး လားနိဗ္ဗာန်ကိုမှတ်နိုင်တဲ့သဒ္ဓပညာဉာဏ်နဲ့ပြုမနေ့ကဟောမိဘူးလားမနေ့ကမနေ့ကတရားဟောတာပြီးပြီအသတ်ဟောတာပြီးပြီနိဗ္ဗာန်ကိုမြင်နိုင်လောက်တဲ့ပညာနဲ့အာနာကိုပြုနိဗ္ဗာန်ကိုမြင်နိုင်လောက်တဲ့အသိဉာဏ်နဲ့ဒီလကိုထောက်ပြီးနိဗ္ဗာန်ကိုမြင်နိုင်လောက်တဲ့အသိဉာဏ်နဲ့ဘာဝနာကမ္မထကိုအထုပါသိသိမှမှနဲ့သွားလို့မရဘူးရော့ရဲရဲနဲ့သွားလို့မရဘူးလို့ဆိုလိုတယ် ကျက်ပင်လယ်ပွေကျက်ပင်လယ်ပွေကျက်ရေအနဲ့ရေအနဲ့လေပြည့်တော်ပြီလားလေပြည့်တော်ပြီလားမက္ကေရှိကူမက္ကေရှိကူပင်လယ်ကူပင်လယ်ကူသံသနာဝါသံသနာဝါမက္ကေတပါအမကဒုက္ခတဲ့လေပင်ဘုန်းကြီးပဲနာဝါဆိုတာလေကိုခေါ်တဲ့ပါဠိလိုဆားတဲ့ခုတဲ့မက္ကေတပါဆိုတရားလေး အမတန်သတ်တဲ့တရားအမတန်ထူတဲ့တရားပဲအာထုတဲ့ပုဂ္ဂိုလ်မှသိတဲ့မဂ္ဂင်တစ်ပါးတရားဘလောက်ထိထူတယ်ဘလောက်ထိသတ်တယ်ဒီမဂ္ဂင်တစ်ပါးတရားကိုရှင်းတဲ့ပုဂ္ဂိုလ်ကရာထူတရားတွေအမတန်ကြီးကျယ်လွန်အားကြီးလို့အမတန်ထူထတဲ့တရားပဲအမတန်သတ်တဲ့တရားကိုလူကြီးမဂ္ဂင်တစ်ပါးတရားကိုပြပါလို့ဆိုတယ်သို့မဂ္ဂင်ရှင်ဦး မနေအကျိုးကြီးတက်စီကြလေပါဘုရားမနေဘူးတဲ့ဘုရားလည်းတန်ဘုရားလည်းမနေဘူးတဲ့အကျိုးကလည်းအလုံးကြီးတယ်တက်စီကြီးပါတဲ့မကင်လေးပုံကြီးပုံမှာမကင်ဒီမှာသတိပါရတရားအတုကြီးပါတဲ့တကယ်ဆွဲနဲ့ဆွဲနဲ့မြဲနဲ့သိသိကြီးအတုကြီးပါတဲ့ဒီတရားကြီးလာပါလိမ့်မယ်အပေါ်မနီအကျိုးကြီး သက်ရှိကြနေပါဒီမှာတောင်းကံအရောက်လန်းဒီဉာဏ်တို့ဒီသာဒီမဂ္ဂင်စိပါတရားသတိပဋ္ဌာန်တရားကုသတကယ်အတုကြီးပါအတုလက္ခဏာမှာအငိဋ္ဌနိဗ္ဗာန်တရားကိုအရိယမဉ္ဇဉ်ပုံဉာဏ်နဲ့ကိုယ်တိုင်မြင်မှာပြုတာကိုယ်တိုင်ပြုလို့ရပါလိမ့်မယ်အမတန်သူ့နဲ့ကိုယ်တန်ဆန်းတဲ့ဘဝအောင်မြတ်စွာဘုရားတရားတစ်ခါမှမသိဘူးမရဘူးမမြင်ဘူးသိတဲ့ နိဗ္ဗာန်ဆိုတဲ့တရားကိုအရိယမဉ္ဇဉ်ကိုမြင်တယ်ကိုယ်ပိုင်မြင်ပါလိမ့်မယ်ဘုရားကြီးကနော်ခေမာတောက်ကံခေမာတောက်ကံအယောက်လန်းအယောက်လန်းဒီကံတော်ဤသာဒီကံတော်ဤသာနိဗ္ဗာန်အသိဉာဏ်ပြီတဲ့သောတာပတိမဉ္ဇဉ်ပုညဏယရာယပလိပါကလုံးပြီသဂရကမညာပုညဏယရာယပလိပါကလုံးပြီအနာဂမိမညာပုညဏယရာယကာမဘုကလုံးပြီ အရဟတမညာပညာရေးသုတ္တဘုရားလုံးပြီးပြီးပြီးချမ်းပြီးတဲ့နေ့တော့ချမ်းပြီပေါ့နေ့တယ်ဆိုတာချမ်းလို့ပဲမဟုတ်လားချမ်းရင်နေ့တယ်မဟုတ်လားအဲညဆိုသမုတ်ပြင်းကျဲသမုတ်ပြင်းကျဲဒီပီလေဒီပီလေငယ်ငယ်လေးနဲ့သာငယ်ငယ်လေးနဲ့သာဝဲလေးညာလူဝဲလေးညာလူလိုက်လေမြူလိုက်လေမြူဘုလို့လေချာချာဘုလို့လေ ထွက်လို့လားသိထွက်လို့လားသဗ္ဗအယေသဗ္ဗအယေသိကိုယေသိကိုယေရွေးမြမရှိပါရွေးမြမရှိပါဝိလဲဘွေချက်ဝိလဲဘွေချက်ရေအနဲ့ရေအနဲ့လေပြဲတော်ပြီသာလေပြဲတော်ပြီ ကိုမတိအကျိုးကြီးအကျိုးကြီးတက်စီကြလေပါတက်စီကြလေပါဒီမှာတောင်းကံဒီမှာတောင်းကံအရောက်လန်းအရောက်လန်းဒီကျန်တော်မိသားဒီကျန်တော်မိသားဓမ္မဂတိကပုဂ္ဂိုလ်ဒီအနန္တနာထနဲ့လာရောလို့ရှိရင်တော်တော်နတ်တော်ကောင်းမှာဘုရားဓမ္မဂတိကပုဂ္ဂိုလ်တော့ပြီးရုံမိုင်းနေပဲသံမိုးလေးကထုတ်ထားတယ်နားလည်သွားပြီနော်တရားနောက်မှရပါတယ်လေ ဩကာလုံးမြောက်ဩနိဗ္ဗာန်ရောက်တဲ့နိဗ္ဗာန်ရောက်ဒါကြောင့်မို့ဘက်ကတစ်ပါးကိုသိပြီးသွားရင်နိဗ္ဗာန်ရောက်လိမ့်မယ်ဒါကြောင့်ဘုဟုနေတဲ့ဘုဟုနေတိုင်းဘုဟုဆောလာတဲ့အခါမှာရတဲ့ခင်လေးမှတရားအထုအထုသလောက်နိဗ္ဗာန်နဲ့ပြီးပြီးသွားတာပါပဲအထုဆိုပြီးသွားတာပါပဲကိုယ်အိမ်မှာနေတဲ့ကိုအထုအထုအထုကြီးတွေတော့တရားကြီးရရပြရပုံတွေအားလုံးတော့အကြောင်းမပြင်းမရပဲနဲ့သိသွားရင်ကို သူကိုပြတ်တဲ့ကြီးအာသေပဲသွားမလဲလို့ကိုမိတ်ကြီးအဖြစ်မှန်ရရင်တော့ဒါကောင်းပြီပဲအာသေပဲသွားမလဲလို့မိတ်ကြီးအပယ်သွားမယ်ဆိုရင်တော့ဒီအဲ့အဲ့ဖြစ်မှန်ဟာသင်္ချာတယ်သင်္ချာပါမလားချာတယ်အာသေပဲသွားမလဲလို့မိတ်ကြီးခိုင်းရတော့လူပြည်သွားမယ်သမုံနတ်ပြည်သွားမယ်သမုံမြမပြည်သွားမယ်ဆိုရင်တော့ဒီလိုပဲအများရောက်ပါလိမ့်မယ် သူကတရားရပါပြီဆိုရင်ပယ်လေးဘက်ကကောင်းပြီဆိုရင်တော့ပြင်အများရပါပြီဈေးရောက်တဲ့ဆိုတာရောက်လည်နဲ့တုတ်တဲ့ပုဂ္ဂိုလ်ရှိပဲဟုတ်လားတုတ်တဲ့ပုဂ္ဂိုလ်မကြောက်တော့မကြောက်ဘူးအရေးတန်တဲ့ရတဲ့ပုဂ္ဂိုလ်အရေးတန်ရတဲ့ပုဂ္ဂိုလ်ရှိဘူးလားအကျိုးအများဆုံးရတဲ့ပုဂ္ဂိုလ်ရှိပဲဟုတ်လားဒီကဘုရားပြိဿနဲ့ဘာဘာမလဲအကျုံနဲ့သွားမလားမသွားနဲ့အရေးနဲ့သွားမလားမသွားနဲ့အများနဲ့သွားပဲဘာရင်သွားမလဲဓမ္မတကူရရင်တော့ညပ်ပြီ တပတ်တော့ရရညပ်ပြီနော်ကဲဩကာလွန်မြောက်နိဗ္ဗာန်ရောက်လို့တဲ့မဂ္ဂင်ရှင်ပါတရားတော်များကိုရိုသေသေးလေးလေးစားစားကြံ့ကြံ့ရဘူးဓမ္မဟောနာကုသကစေတပေါက်တော်ကြောင့်အာလုံးတော့ယောဂီသူသည်ပေါက်လို့ပြီးမဂ္ဂင်ရှင်ပါအကြီးမြတ်တရားကိုကြင်ကြံပွားများအထုံနိုင်ရသဖြင့်ဩကာလေးပါးလွန်မြောက်ရဖြစ်သောမဉ္ဇဉ်ဘုံညာနိဗ္ဗာန်တရားတို့တရားများကိုလွယ်ကူသောအသိဉာဏ်ဖြင့်အာလုံးမြင်မောင်းနိုင်ကြပါစေကုန်သတည်းသာ